တိမောသေဩဝါဒစာဒုတိယဆောင်ခန်းကြီး3အငယ်1မှ9နောင်ကာလသည် ခရင်သော ကာလဖြစ်သည်ဟုတိမှတ်လော့အဘယ်သို့နည်းဟုမူကားလူတို့သည် ကိုကိုကိုချစ်တော်သူငွေကိုတတ်မဲ့တော်သူဝါကြွားတော်သူထောင်လွှားစော်ကားတော်သူ သူ့အထွေကိုရှုံချတော်သူမိဘစကားကို နားမထောင်တော်သူဂျေစုမရှိတော်သူတန်ရှင်းခြင်းမရှိတော်သူ ပဂရိကျင်နာစုံမဲ့ခြင်းနှင့်ကင်းသောသူရန်ညိုးဖွဲ့သောသူချောစားတတ်သောသူ ကိုအိန္ဒြေကိုမချုပ်တီးနိုင်သောသူပြင်းထန်သောသူသူတော်ကောင်းကိုမုံသောသူတစ္ဆာကိုဖျက်တတ်သောသူတတိပေးခြင်းကိုမခံသောသူမာမာနနှင့်ရင်မှုသောသူဖျားသခင်ကိုနှစ်သက်တီထက်ကာမဂုဏ်ခံစားခြင်းကိုတာ၍နှစ်သက်သောသူဖျားကို၌မွေလျော်ရောင်ဆောင်၍ မွေလောခြင်းတကိုးကိုညင်းပယ်သောသူ ဖြစ်ကြလိမ့်မည်ထိုသူတို့ကိုရှောင်လော့ဒုစရိုက်အပြစ်ဝန်ကိုထမ်းရွက်၍အထူးထူးပြပြသော လောဘကိလေသာ တွေးဆောင်ရာသို့လိုက်၍အစဉ်တင်တော်လဲတမာတရားကိုလက်ကျက်ခြင်းသို့အလင်းမရောက်နိုင်သောမိမမိုက်တို့ကိုအိမ်ထဲသို့ဝင်၍ဖမ်းသွားသော သူတို့သည်ထိုသူတို့အဝင်ဖြစ်ကြ၏ယန္ဒြေနှင့်ယံပြေသည် မောရှေကို စီးသားတကဲ့သို့ ထိုသူတို့သည်တမာတရားကိုစီးတားကြ၏စိတ်နှလုံးယိုယွင်း၍ယုံကြည်အောင်ဆောင်သောသူဖြစ်ကြ၏ထိုသူနှစ်ယောက်တို့၏မိုက်မဲခြင်းသည်လူအပေါင်းတို့ရှေ့မှထင်ရှားသကဲ့သို့ဤသူတို့၏မိုက်မဲခြင်းသည်လည်းထင်ရှားလိမ့်မည်တို့ဖြစ်၍သူတို့သည်တိုး၍မလွန်မသွားရကြအငယ်တစ်ဆက်မှ73ငါဆုံးမဩရပေးခြင်းအကျင့်ကျင့်ခြင်းကြံစီခြင်း တစ္ဆာဆောင်ခြင်းစိတ်ရှည်ခြင်းချစ်ခြင်းတီးခံခြင်းတို့ကို၎င်းအန်တီအုတ်မြို့ဤကောလီမြို့လုတ္တရမြို့တို့၌ငါခံရတကယ်သို့ အရရတို့၌ခံရသောနှင်းဆဲခြင်းဆင်းရဲခြင်းတို့ကို၎င်းတင်းသည်ရှာဖွေ နားလေရပြီထိုတို့သောအမှုတို့ကိုငါတွေ့ရတော်လဲတွေ့သည်များတို့မှ သခင်ဘုရားသည်ငါ့ကိုကယ်နှုတ်တော်မူပြီ။ယေရှုခရစ်၏တရားတော်နှင့်အညီဘုရားကို၌မွေ့လျော်၍နေခြင်းငှာအလိုရှိသောသူ အပေါင်းတို့သည်ညှင်းဆဲခြင်းကိုခံရကြလိမ့်မည်။ဆိုညစ်သောသူလှည့်ပြားသောသူတို့မူကားသူတစ်ပါးကို၎င်းကိုယ်ကို၎င်းလှည့်ပြား၍ဆိုညစ်ခြင်း၌တရွေ့၍တိုးပွားကြလိမ့်မည်။အငယ်၁၄မှ၁၉တင်သည်အဘဲသူထံ၌ နီးခံခဲ့ပြီးသည်ကို၎င်းယေရှုခရစ်ကိုယုံကြည်ခြင်းအပြင်ကယ်တင်ခြင်းအလိုငှာပညာကိုပေးနိုင်သောဓမ္မကျမ်းစာကိုငယ်သောရွယ်မှစ၍လက်ကျက်တီကို၎င်းတိမှတ်သည်နှင့်အထက်ကတင်၍တလုံးသွင်းမိသောအယူဝါဒ၌တည်နေလောထိုကျမ်းစာရှိသမျှသည်ဘုရားသခင်မှုတ်သွင်းတော်မူသောအဖြစ်ဖြစ်၍ဘုရားသခင်၏လူသည်စုံလင်သောသူ ကောင်းသောအမှုအမျိုးမျိုးတို့ကို ပြုစုခြင်းအလိုငှာ ပြင်ဆင်သောသူဖြစ်မိအကြောင်းဩဝရပေးခြင်း အပြစ်ကိုဖော်ပြခြင်းဖြောင့်မတ်စွာပြုပြင်ခြင်းတရားကိုတုံတင်ခြင်းကျေးဇူးများကိုပြုတတ်၏